ခန်းကြီးဆက်နှင့်အငယ်တက်မှ6အေဖရင်ဒီလေကိုကျက်စားတတ်၏အရှိလေကိုလိုက်တတ်၏နေတိုင်းမူသောစကားနှင့်ပျက်စီးခြင်းအကြောင်းတို့ကိုများပြားစေတတ်၏အာရှုရီလူတို့နှင့် မိတ္တဟာယဖွဲ့လျက်နှင့်ပင်အေဂုတုပြည်သို့စီကိုယူသွားတတ်၏ဒါရဖျားသည်ယူဒအမျိုးနှင့်လည်းတရားတွေ့မှုရှိတော်မူ၏ယာကုပ်၏အကျင့်တို့ကိုစစ်ကြော၍သူပြုမှုသည်နှင့်အညီအပြစ်ပေးတော်မူမည် ယာကုပ်သည်အမိဝမ်း၌အကို၏ဖနှောင့်ကိုကိုင်၏ခွန်အားကြီး၍ဘုရားသခင်နှင့် ပြိုင်လေ၏။ကောင်းကင်တမန်နှင့် ပြိုင်၍နိုင်လေ၏။ငို၍တောင်းပန်နှင့်ပြီးကောင်းကင်ဘုရားရှင်ဘုရားသခင်သာရဘုရားကိုဘေတလမြို့မှဖူးတွေ့၍ငါတို့အဖို့ဗျာဒိတ်တော်ကိုခံလေ၏။သာရဘုရားကြီးဟုသော နာမသည်ထိုဘုရားသခင်၏ဘွဲ့နာမတော်ဖြစ်၏။တို့ဖြစ်၍တင်းဘုရားသခင်ထံတော်သို့ ပြန်လာလော့ဂုဏတရားဖြောင့်မခြင်းတရားကိုစောင့်ရှောက်၍ဒီဖျားသခင်ကို အစင်မပြတ်မျှော်လင့်လော့အငယ်9မှ14သူသည်ကုံတယ်ဖြစ်၏စင်းလဲသော ချိန်ပင်ကိုကင်တတ်၏သူတစ်ပါးကိုကျင်းဆဲခြင်းငှာအလိုရှိ၏တို့ရတွင်အေဖရင်ကငါသည်ရတတ်၏ဘန္နာကိုတူထားပြီးကြိုးစားသမျှတို့၌အပြစ်ပါသော လွန်ကျူးခြင်းကို ရှာ၍မတွေ့ရဟု ဆိုလိမ့်မည်ငါထာဝရဘုရားသည်တင်းကိုအေဂုရပြည်မှကယ်နှုတ်တော်တင်း၏ဘုရားသခင်ဖြစ်၏ဓမ္မပွဲခံစဉ်တွင် နေတတ်ကဲ့သို့တဖန်တဲတို့၌နေစေမည်ငါသည်ပရောဖက်တို့၌ဗျာဒိတ်ပေးပြီးများစွာသောယူပါယုံတို့ကို ပြပြီးပရောဖက်များအားဖြင့်ပုံပမာတို့ကိုထားပြီးဂိလပြည်၌အပြစ်ရှိ၏ပြည်သူပြည်သားတို့သည်အကျိုးနည်းရှိကြပြီးဂိလကလမြို့၌နွားတို့ကို ရစ်ပူဇော်၍ ယဇ်ပလ္လင်တို့သည်ထိုကျောင်းတွင်မြေအပုံပုံရှိသကဲ့သို့များကြ၏။ယာကုပ်သည် ရှုရိပြည်သို့ပြေး၏။ဣသရေလသည်မယားကိုရခြင်းငှါအစေကျွန်ခံ၍သိုးစုကိုထိမ်းရလေ၏။ထာဝရဘုရားသည်ပရောဖက်အားဖြင့်ဣသရေလအမျိုးကိုအဲဂုတ္တုပြည်မှကယ်နှုတ်၍ပရောဖက်အားဖြင့်လည်းစောင့်မတော်မူ၏။ဧဖရိမ်သည်အမျက်တော်ကိုအလွန်နှိုးဆော်လေပြီ။ထိုကြောင့်လူအသက်ကိုသတ်သောအပြစ်သည်သူ၌ရောက်လိမ့်မည် သူကဲ့ရဲ့ခြင်းအပြစ်ကိုသူ၏သခင်သည်ပြန်ပေးလိမ့်မည်